ယောမဩရစာအခန်းကြီး7အငယ်1မှ8ဤကိုယ်တို့အသက်ရှင်ခြင်းလက္ခဏာတန်ရှင်ခြင်းလက္ခဏာဘုရားသခင် နှစ်သက်တော်မူပွေသောလက္ခဏာနှင့်ပြည့်စုံသောရစ်ကိုတင်တို့သည်ပူဇော်၍မိမိကိုယ်ခန္ဓာကိုဘုရားသခင်အားဆက်ကပ်ခြင်းသည်ဟုသောတင်တို့ပြုအပ်သောဝတ်ကိုပြုမိကြောင်း ဘုရားသခင်၏ကရုဏာတော်ကိုထောက်ထား၍သင်တို့ကိုငါတိုက်တွန်းနှိုးဆော်ပေ၏။သင်တို့သည် လောကီပုံသဏ္ဌာန်ကိုမဆောင်ကြနှင့်။ကောင်းမြတ်သောအရာ၊နှစ်သက်ဘွယ်သောအရာ၊စုံလင်သောအရာတည်းဟူသောဘုရားသခင်အလိုတော်ရှိသောအရာသည်အဘယ်အရာဖြစ်သည်ကိုသင်နိုင်မည်အကြောင်း၊စိတ်နှလုံးကိုအသစ်ပြင်ဆင်၍ပုံသဏ္ဌာန်ပြောင်းလဲခြင်းသို့ရောက်ကြလော့။သင်တို့သည် ကိုယ်ကိုထင်သင့်သည်အတိုင်းထက်လွန်၍မထင်ဘဲ၊ဘုရားသခင် သည်လူအသေးသေးတို့အားယုံကြည်ခြင်းကိုဝေပေးတော်မူသည်နှင့်အညီကိုကိုလျှောက်ပတ်စွာထင်ရမည်အကြောင်းငါသည်ကိုခံရသောခြေဆုတော်ကို အမိပြုလက်တင်တို့တွင် ရှိသမျှသော သူတို့ကိုမှားထား၏ဥပမာကားကိုတခု၌အင်္ဂါအများရှိသည်ဖြစ်၍ထိုအင်္ဂါအများသည် ဆောင်ရွက်เสียအမှုတခုတည်းမရှိတကယ်သို့ထို့အတူအများဖြစ်သောငါတို့သည် ခရစ်တော်၌တကိုယ်တည်းဖြစ်၍ အတီးအတီးအင်္ဂါချင်းဖြစ်ကြ၏ထိုသို့ပေးတော်မူသောယေရှုတော်အတိုင်းငါတို့သည်အတီးအတီးပြပြသောဆုများကိုခံရသည်ဖြစ်၍ပရောဖက်အရာရှိလျင်ယုံကြည်ခြင်း၏ပမာဏကိုရသည့်တိုင်ပရောဖက်ပြုကြကုန်အံ့ဓမ္မဆရာအရာရှိလျင်ဓမ္မဆရာ၏အမှုကို ဆောင်ရွက်ကြကုန်အံ့ဆုံးမဩဝါဒပေးသောသူသည်ထိုအမှုကိုဆောင်ရွက်စေနှိုးစော်သွေးဆောင်သောသူသည်ထိုအမှုကိုဆောင်ရွက်စေ အစွန့်အကျဲဝေငှသောသူသည်လျစ်လျူသောစိတ်နှင့်ဝေငှစေ။အုပ်ချုပ်သောသူသည်လုံ့လဝိရိယနှင့်အုပ်ချုပ်စေ။မစသနားခြင်းအမှုကိုပြုသောသူသည်စေတနာစိတ်နှင့်ပြုစေ။မေတ္တာစိတ်သည်လျှို့ဝှက်ခြင်းနှင့်ကင်းစေလော့။ဆိုးညစ်သောအမှုကိုစက်ဆုပ်ရွံရှာကြလော့။ကောင်းမွန်သောအမှု၌မှီဝဲဆည်းကပ်ကြလော့။ညီအစ်ကိုချစ်ခြင်းအရာမှာ ပဂတိပေါက်ဖော်ကဲ့သို့တယောက်ကိုတယောက်စုံမဲ့ကြလော့ချီးမွမ်းခြင်းအရာမှာသူတစ်ပါးကိုကိုယ့်ထက်ချီးမြှောက်ကြလော့အားထုတ်ခြင်းအရာမှာပြင်းခြင်းမရှိဘဲလျက်စိတ်တန်းသဖြင့်သခင်ဖျား၏အလိုတော်သို့လိုက်၍အားထုတ်ကြလော့မျော်လင့်လျက်ဝမ်းမြောက်ကြလော့ဆင်းရဲဒုက္ခရောက်သောအခါတီးခံကြလော့ဆူတောင်းပတနာပြုခြင်းမှုကို အမြဲပြုကြလော့တန်ရှင်းသူတို့သည်ဆင်းရဲသောအခါဝေငှ ပေးကမ်းကြလော့။အာဂန္တုတို့အားဧည့်သည်ဝတ်ကိုကြိုးစား၍ပြုကြလော့။14သင်တို့ကိုညှဉ်းဆဲသောသူတို့အဘို့မေတ္တာပို့ကြလော့။ကျိန်ဆဲခြင်းကိုမပြု၊မေတ္တာပို့ခြင်းကိုသာ ပြုကြလော့။ဝမ်းမြောက်သောသူတို့နှင့်အတူဝမ်းမြောက်ခြင်းကို၎င်း၊ငိုကြွေးသောသူတို့နှင့်အတူငိုကြွေးခြင်းကို၎င်းပြုကြလော့။အချင်းချင်းစိတ်သဘောတညီတညွတ်တည်းရှိကြလော့ ဂုံစည်းစိမ်ကိုငက်ကွက်ခြင်း မရှိကြနှင့်နှိမ့်ချသောသူတို့ကို အပေါင်းအဖော်လုပ်ကြလော့ငါသည်ပညာရှိ၏ဟု ကိုကိုမထင်ကြနှင့်အဘဲသူကိုမျှရန်တုတ်မမူကြနှင့်လူအပေါင်းတို့ရှေ့မှတင့်တယ်လျောက်ပတ်သောအကျင့်ကိုကြံစီကြလော့အငယ်၁၈မှ21တင်တို့သည်တတ်နိုင်သမျှအတိုင်း လူအပေါင်းတို့နှင့်အသင့်အတင့်နေကြလော့။ချစ်သူတို့၊သူတပါးသည်သင်တို့ကိုပြစ်မှားလျှင်၊ကိုယ်တိုင်အပြစ်ပြန်၍မတုံ့ကြနှင့်။အမျက်တော်ကိုအခွင့်ပေးကြလော့။ကျမ်းစာလာသည်ကား၊ငါသည်အပြစ်တရားကိုစီရင်ပိုင်၏။အပြစ်နှင့်အလျောက်ငါဆပ်ပေးမည်ဟုထာဝရဘုရားမိန့်တော်မူ၏။ထိုကြောင့်၊သင်၏ရန်သူသည်မွတ်သိပ်လျှင်လုပ်ကျွေးလော့။ရေငတ်လျှင်သောက်စရာဘို့ပေးလော့ ထိုသို့ပြုလျှင်သူ၏ခေါင်းပေါ်၌မိခဲကိုပုံထားလိမ့်မည်အဆိုးအားဖြင့်အရှုံးမခံနှင့်အကောင်းအားဖြင့်အဆိုးကိုနိုင်လော